သာသနာတော်သက်ကရေ2560ခုနှစ်ကောဇာသက်ကရေ1388ခုနှစ်ကဆုံလပြည့်ကျော်2ရက်ခရစ်နှစ်2016ခုမေလ23ရက်တနင်္လာနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ ဓမ္မနန္ဒဝိဟာရကြောင်းတိုက်ရွှေမင်းဝန်ဆရာတော်ဤခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာကတော့ခင်ဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်တရားတော် ဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်တရားတော်ဘာတရားတော်လဲအလုံးဒီတတိပဋ္ဌာန်တရားကိုကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းစိတ်ဆင်းရဲကြီးလုံးဝကင်းစင်ရမယ်ကိုယ်ဆင်းရဲတွေလည်းပဲလုံးဝကင်းစင်စေရမယ် အပယ်ဆင်းရဲတွေလည်းပဲကင်းစင်စေရမယ်တန္တရာဆင်းရဲတွေလည်းပဲအလုံးကင်းစင်စေရမယ်ဒီဆင်းရဲကင်းစင်လို့တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီတတိပဋ္ဌာန်ကျင့်စဉ်ကိုပဲကျင့်ရမယ်အဲ့ဒီတတိပဋ္ဌာန်ကျင့်စဉ်ကိုကျင့်ကြံပွားများအထောက်သွားလို့ဆင်းရဲကင်းစင်တော်မူကြတဲ့အရိယာပုဂ္ဂိုလ်ကြီး မြောက်များစွာပေါ်ထွန်းခဲ့တယ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာလည်းပဲတတ္တဝါတွေဆင်းရဲကင်းစင်စေဖို့အတွက်ဒီတတိပဋ္ဌာနာသုတ်တံဒေသနာတော်ကြီးကိုကုရုတိုင်ကမ္မတတ္တမဏီကုံရွာကြီးမှာမြတ်စွာဘုရားဟောကြားတော်မူခဲ့ပါတယ်။အဲဒီဟောကြားရခြင်းအကြောင်းကလည်းပဲ ဒီကုရုတိုင်ကမ္မာတဓမ္မဏီကုံရွာကြီးကုရုတိုင်ကြီးမှာမူလီဝတ္တကလည်းပဲအမြဲတမ်းမှန်ကန်တော့ယာတိဥရုကလည်းကောင်းမွန်ဆံရည်စပန်းလည်းပေါ်များအလုံးနေထိုင်ကြတဲ့ပုဂ္ဂိုလ်တွေကလည်းကိုယ်စိတ်ကြည်လင်ကြတော့အဲ့ဒီနေရာမှာမြတ်စွာဘုရားစပြီးတော့ဒီတိပ္ပဏသုတ်တန်ကြီး ဟောကြားပေးလိုက်လို့ရှိရင်ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းကျင့်ကြံအားထုတ်ကြပြီးတော့ဆင်းရဲကင်းစင်ကြလိမ့်မယ်ဘုရားရှင်ကိုရောမြတ်ကြီးအသိတော်မူတဲ့အတွက်ကုရုတိုင်ကမ္မတရမဏီကုံရွာကြီးမှာစပြီးတော့ဟောခဲ့တယ်အဲ့ဒီကနေပြီးတော့မြတ်စွာဘုရား ဒီအပ္ပမဒဆိုတဲ့သတိပဋ္ဌာန်ကျင့်စဉ်တရားတွေကိုခါရခါလျောစွာခါလျောစွာဒီသတိပဋ္ဌာန်သုတ်တန်ကြီးကိုဟောကြားတော်မူပါတယ်အဲလိုဘုရားရှင်တက်တော်တင်ရှားရှိစဉ်မှာမြတ်စွာဘုရားရှင်နဲ့တကွရှင်သာရိပုတ္တရာရှင်မမောကလန်စတယ်အလုံးဧကတဝကမဟာတဝကမထေမြတ်တရားလေးပဲဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းပဲအလုံးတ attva တွေဆင်းရဲကင်းစင်စေဖို့အတွက် လှည့်လည်ပြီးတော့ဓမ္မဒေသစာရေးခရီးကြွချီပြီးတော့ဟောကြားတော်မူကြတယ်ဘုရားရှင်နဲ့တကွဒီဧကတံဝကမဟာတံဝကမထေရမြတ်ကြီးများခန္ဓာပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်ပိုင်းကြတော့ရှင်မကတ္တဗရှင်အနန္ဒာရှင်ဥပါလိစတဲ့မထေရမြတ်များကမြတ်စွာဘုရားဟောကြားထားတဲ့ဒီ ဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်တရားတွေကိုဆက်လက်ပြီးတော့ဟောကြားတော်မူကြတယ်။ဟောကြားတဲ့အတိုင်းကျင့်ကြံပွားများအထောက်ကြတဲ့ပုဂ္ဂိုလ်ဤအလုံးဟာစိတ်ဆင်းရဲကင်းစင်စိတ်ကိုဆင်းရဲကင်းစင်အပေဆင်းရဲဒီမှာလည်းပဲကင်းစင်ပြီးတော့ပါရမီတို့ရှိတဲ့ပုဂ္ဂိုလ်များဆိုရင်လည်းပဲခန္ဓာဆင်းရဲတန္တရာဆင်းရဲတွေပါအလုံးကင်းစင်တော်မူကြတယ် အဲ့ဒီကနေပြီးတော့ဒီမစ္စည်းမဒေတာမှာရှင်မကတ္တဗရှင် အနန္ဒာရှင်ဥပါလိစတဲ့မထေရများကနေပြီးတော့မြတ်စွာဘုရားရှင်ရဲ့ပိဋကတော်များနဲ့အပ္ပမဒဆိုတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်တရားတွေဟောကြားလာလိုက်တာနောက်ဆုံးရှင်မမောဂလိဗုဒ္ဓဒေတာဒီဆင်းရဲကင်းစင်သွားကြတဲ့ ပုဂ္ဂိုလ်တွေမြောက်များစွာထဲမှာထင်ရှားတဲ့ပုဂ္ဂိုလ်ရှင်မမောဂလိဗုဒ္ဓဒိဋ္ဌမထေရဒီရှင်မမောဂလိဗုဒ္ဓဒိဋ္ဌမထေရများဟာအနာဂတန်တဉာဏ်တော်နဲ့ကြည့်တဲ့အခါအဲ့ဒီမြေစိမဒေတာကြီးသာသနာတော်ကြီးကွယ်တော့မယ်ဆိုတာကိုကြိုတင်ပြီးသိအဲ့ဒီလိုသာသနာတော်ကွယ်တော့မယ်ဆိုတာသိတဲ့အခါကျတော့ကိုယ်တိုင်ကိုယ်ဌာန သာသနာပြုစေလွတ်တော်မူတယ်တိရိဓမ္မသောကမင်းကြီးနဲ့ညီနိုင်ပြီတော့အဲဒီကနေကိုတိုင်ကိုဌာနသာသနာပြုစေလွတ်တဲ့အခါမှာဘုန်းကြီးတို့မြန်မာနိုင်ငံသုဝဏဘုံမီတထုံပြီးကိုရှင်သောနာနဲ့ရှင်ဥဒရာဆိုတဲ့ယဟန္တာမထေရမြတ်များကြွားဥတော်မူလာကြပြီးတော့မြတ်စွာဘုရားဟောကြားတော်မူထားတဲ့ပိဋကတ်တော်များနဲ့ အပမာဒဆိုတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်တရားတွေဟောကြားတော်မူခဲ့တယ်။အဲဒီလိုဟောကြားတဲ့အတိုင်းကျင့်ကြံပွားများအားထုတ်လို့ပေါင်းမြောက်တော်မူတဲ့ယဟန်ရှင်လူမြောင်များစွာအဲဒီထင်ရှားကြော်ကြားတော်မူတဲ့မထေရများမြောင်များစွာတွေကအနောမတတ္တိဆိုတဲ့မထေရပေါ့အနောမတတ္တိဆိုတာဘုန်းကြီးတို့ရှင်အရဟံကိုပြောတာဒီအနောမတတ္တိမထေရက ဒီပိဋကတော်များနှင့် အပ္ပမဒဆိုတဲ့တတိပဋ္ဌာန်ကျင့်စဉ်တရားကို ပကံပြည်ကိုတည်ဆောင်သွားတယ်အဲ့ဒီပကံပြည်ကိုတည်ဆောင်သွားပြီးတော့ပကံပြည်မှာဗုဒ္ဓသာသနာတော်ထွန်းလင်းပြီးတော့လာအောင်အတော်ထာမင်းနဲ့သာသနာတော်ကြီးကိုတန့်စင်စေပြီးတော့တွဲပြီးတော့သာသနာပြုဒီအပ္ပမဒဆိုတဲ့တတိပဋ္ဌာန်ကျင့်စဉ်တွေကိုဟောကြားလို့ ကျင့်ကြံပွားများအားထုတ်လို့ဒီပကံနေပြည်တော်ကြီးမှာလည်းပဲသာသနာတော်ကြီးထွန်းလင်းတောက်ပါတရားသိဉာဏ်ဓုတွေပြည့်စုံကြတဲ့ပုဂ္ဂိုလ်တွေမြောင်များစွာတွေကထင်ရှားကျော်စောတော်မူတဲ့မထေရမြတ်တွေပေါ်ထွန်းလာခဲ့တယ်အဲ့ဒီပကံပြေကနေပြီးတော့ဒီအပ္ပမဒဆိုတဲ့တတိပ္ပံကျင့်စဉ်ဟာဘယ်ကိုကူးသွားလဲဆိုတော့ ပခန်းကြီးဆိုတဲ့ဒေသကိုကိုသွားတယ်။ဒါဘုန်းကြီးတို့ပခန်းကြီးဆိုတာရေတကြိုးတို့မြင်းချမ်းတို့အဲ့ဒီဘက်နေဘက်မှာပေါ့။အဲ့ဒီဘက်မှာသာသနာတော်ဟာအဲ့ဒီဘက်ကူတခါလေသာသနာတော်ပြန့်နှံ့သွားတယ်။အဲ့ဒီလိုသာသနာတော်ဟာအဲ့ဒီပခန်းကြီးဘက်ကူသာသနာတော်ပြန့်နှံ့ပြီးတော့ဒီပိဋကတ်တော်များနဲ့ အပမာဒဆိုတဲ့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းဟောကြားလို့ဖောင်းမြောက်လို့အဲ့ဒီကနေပြီးတော့ဘေကုသာသနာတော်ဆက်ပြီးပြန်သွားလေဆိုတော့ဒီဘေရင်သာသနာသာသနာတော်ဟာတဖြည်းဖြည်းတဖြည်းဖြည်းနဲ့အထက်အညာကိုဆန်သွားတဲ့သာသနာအဲ့ဒီမှာဒီဘေရင်သာသနာထွန်းကားပြီးတော့အဲ့ဒီသာသနာတော်ကြီးကိုဒီဘေရင်ဆရာတော်ကြီးများဖြစ်ကြတယ် ထမနမောဆရာတော်ဒုတိယနမောဆရာတော်ဆိုထင်ရှားခဲ့တယ်အဲ့ဒီထင်ရှားတော်မူတဲ့ဒီမထေမြတ်ကြီးများနေပြီးတော့ဒီပိဋကတ်တော်များနဲ့အပမဒဆိုတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်တရားတွေကိုဟောပြောပြီးတော့ညွန်ကြားပြသလို့တရားတွေပြီးဆုံးပြီးတော့ခန္ဓာဆင်းရဲတန္တရာဆင်းရဲကလွတ်မြောက်ကြတဲ့ပုဂ္ဂိုလ်တွေမြောက်များစွာ အဲ့ဒီတဲကနေပြီးတော့တခါဒီဒီပဲရင်သာသနာကနေပြီးတော့ရွှေဘူသာသနာအဲ့ဒီမှာရွှေဘူဘက်ကတခါလေသာသနာတော့ဆက်ပြီးတော့ပြန့်နှံ့သွားတယ်အဲ့ဒီပထမနမောဒုတိယနမောဆရာတော်အများကြီးထံမှာပရိယတ္တိဇာပေတွေသင်ကြားပြီးတော့ပရိပတ်တိဆိုတဲ့အဲ့ဒီအပ္ပမာဒသတိပဋ္ဌာန်ကျင့်စဉ်လေးကျင့်ကြံပွားများအထုတော်မူခဲ့ကြတဲ့ မြောင်များစွာသောမထေများတဲ့ကထင်ရှားကျော်စောတော်မူတဲ့မထေများကတော့တီလုံးဆရာတော်နဲ့ကင်းတော်ရဆရာတော်ဒီနှစ်ပါးပေါ်ထွန်းလာခဲ့ပြန်တယ်တီလုံးဆရာတော်ဆိုတာဒီကနေ့ချိန်ထိအောင်ဘုန်းကြီးတို့သာသနာမှာအင်မတန်ဂုဏ်သတင်းထင်ရှားတဲ့ဆရာတော်ကြီးပါပရိယတ္တိဘက်ကလည်းအင်မတန်မှကြော်ကြားတော်မူတယ်ပฏิပတ်တိဘက်ကလည်းကြော်ကြားတော်မူတယ်မထေမြတ်ကြီးဖြစ်ပါတယ် ဒီမတင်ပြန်ခြင်းဟာပထမပရိယတ်တိကိုပဲအာတံပြီးတော့ဇာပေပူချသင်ကြားပေးနေပါတယ်အတူတူဓမ္မတဟာယဖြစ်တဲ့ကင်းတော်ရဆရာတော်ဇာတင်မောဇာတင်ပဲဖြစ်တဲ့ပုဂ္ဂိုလ်နှစ်ပါးအဲ့ဒီနှစ်ပါးတပါးကပฏิပတ်တိဆိုတဲ့ကျင့်စဉ်အဲ့ဒီပဲကျင့်စဉ်ကိုပဲကျင့်ပြီးတော့တောရဆောက်တည်ပြီးတော့ဒီအပ္ပမာနသတိပဋ္ဌာန်ကျင့်စဉ်တရားတွေကို အချိန်နဲ့တပြေးညီကျင့်ပွန်းအားထုတ်ပြီးတော့နေပါတယ်ဟိုပရိယတ်တိဇာပေတွေကိုသင်ကြားပို့ချပေးနေတဲ့တီလုံးဆရာတော်ကြီးကလည်းပဲဇာပေပရိယတ်တိတွေပို့ချသင်ကြားလို့အဲ့ဒီမှာဇာတင်သားတန်ဃာတွေဟာမြောင်များစွာပို့ထွန်းတယ်အဲ့တော့အခါအားလျော်စွာဒီဓမ္မသဟာယဖြစ်တဲ့မထေမြတ်နှစ်ပါးတလတစ်ခေါက်လောက်ဖြစ်စီနှစ်လတစ်ခေါက်လောက်ဖြစ်စီတစ်ပါးစီတစ်ပါးကြွလို့ ဇာပေနဲ့ပတ်သက်လို့ဆွေးနွေးကြတယ်တရားနဲ့ပတ်သက်လို့ဆွေးနွေးကြတယ်အဲဒီလိုဇာပေနဲ့ပတ်သက်တရားနဲ့ပတ်သက်ပြီးတော့ဆွေးနွေးဆွေးနွေးပြီးလို့ပြန်ပြီဆိုရင်ဒီကင်းတော်ရဆရာတော်ဥခေမကုသီလုံးကြီးအများအတွက်ကြီးတဲ့အချိန်တွေပေးမနေနဲ့ကိုယ့်အတွက်လည်းကိုယ်အချိန်ပေးအောင်အဲဒီမှာတတိပေးကိုယ့်အတွက်လည်းကိုယ်အချိန်ပေးပြီးအလုပ်လုပ်အောင်တတိပေးတယ် ဒီလုံးဆရာတော်ကြီးဟာရှင်ပြတပည့်တော်ဇာတင်သားတန်ဃာတွေမြောင်များစွာရှိနေတော့ဒီတန်ဃာတွေကိုပဲစပေပို့ချနေရလို့အချိန်မရဘူးဗျာအဲ့ဒီလိုနဲ့ပဲရှောင်လိုက်ပြန်တယ်ဂျုံတိုင်းဂျုံတိုင်းကင်းတော်ရဆရာတော်ဥက္ကိမာကဒီလုံးဆရာတော်ကိုအမြဲတမ်းသတိပေးတယ်နောက်ဆုံးဒီနေ့မှတော့ကင်းတော်ရဆရာတော်ကြီးရောက်လာရောက်လာပြီးတော့ဒီလိုပဲစာပေများဆွေးနွေးလို့တရားများဆွေးနွေးကြလို့ အဲလိုဆွေးနွေးပြီးတဲ့အခါကလည်းကြတော့ပြန်ကန်ဒီမှာကင်တော်ရဆရာတော်ကြီးကဒီလုံးဆရာတော်ကြီးကိုတတိပေးတယ်ကိုဒီလုံးကြီးနေ့မှာဇာပေတွေပို့ချနေရရင်ညအချိန်လေးမှာရောမအားဘူးလားအဲ့ဒီညအချိန်လေးမှာကိုယ်တော်လေးကိုလုပ်ဖို့အချိန်လေးမရတော့ဘူးလားမေးပါရှင်ဗျာ နေ့မှနေ့စာဝါတွေပူချပေးရတယ်လို့ညမှညစာဝါတွေပူချပေးနေရတယ်ဗျာအချိန်မရဘူးဒီလိုဆိုရင်ကုသီလုံးကြီးတေဖို့တောင်မှအချိန်ရှိသေးရလားဟိုအမေးကုသီလုံးမှာတေဖို့တောင်အချိန်ရှိသေးရလားဒီလောက်တောင်မအားလတ်လို့ရှိရင်ကိုကလည်းပဲသူ့အကြောင်းပြခြင်းနဲ့သူရှောင်းတယ်ဒါနဲ့ ကင်းတော်ရဆရာတော်ကြီးသူเจ้าသူပြန်မယ်ပြန်တဲ့အခါမှာเจ้าဘဝထိအောင်လိုက်ပို့ပေးတယ်အဲ့ဒီလိုเจ้าဘဝထိအောင်လိုက်ပြီးတော့ပို့ပေးတဲ့အခါပြန်ကန်ဤကြတော့တခါထပ်ပြီးတတိပေးတယ်ဟိုကလည်းပဲအကြောင်းပြချက်ကလေးနဲ့ရှောင်းတယ်အဲ့ဒီချိန်မှာပဲကဲကုသီလုံးကြီးနေရပေဦးတော့သူများတော့သွားတော့မယ်ဆိုပြီးတော့အဲ့ဒီမှာနှုတ်ဆက်ပြီးတော့သင်္ကန်းလေးခါတွက်လိုက်တယ်လို့ဆိုပါတယ် အဲဒီမှာသင်္ကန်းလေးပြုပြင်လိုက်တဲ့သဘောပါပဲအဲဒီလိုပြုပြင်လိုက်တဲ့အချိန်မှာပဲချက်ချင်းကောင်းကင်ကိုကြွသွားတယ်တက်သွားတယ်ဒါသီလုံးဆရာတော်ရဲ့အနည်းကကပ်ပြီးတော့တခါလဲကောင်းကင်ကိုတက်သွားတယ်အဲဒီမှာသီလုံးဆရာတော်ကတအံတအောဖြစ်ပြီးတော့တခါလဲပါဇက်ဟောင်းသားနဲ့ဖြစ်သွားအဲ့ဒီကောင်းကင်ကနေကြွသွားတယ်အဲ့ဒီကင်းတော်ရဆရာတော်ကိုမျက်စိတဆုံကြည့်နေ နောက်ဆုံးမျက်စိတဆုံးနေမဟုတ်ဘူးမျက်စိတွေကပျောက်သွားသည်ထိအောင်တောင်ခွာလို့မရဘူးဖြစ်အဲ့ဒီအချိန်မှာတီလုံးဆရာတော်ကြီးတတိယပြီးတော့ဩတီလုံးတီလုံးနဲ့မင်းကိုယ်ဝယ်ခံနေရတယ်ဆိုပြီးကိုကိုကိုထင်ကြီးနေလိုက်တာမင်းဟာကင်းတော်ရဆရာတော်ရဲ့ခြေပြားတောင်မမှီတော့ပါလားဘာကူမမှီတာလဲ ကင်းတော်ရရဲ့ဆရာတော်ရဲ့ခြေပြားတောင်မမှီတော့ပါလားတဲ့မင်းကမင်းကိုယ်ဝယ်ခံပုဂ္ဂိုလ်ဆိုပြီးတော့ဟိုမှာကင်းတော်ရဆရာတော်ကကောင်းကင်ကနေကြွသွားပြီအဲ့ဒီအချိန်ကစပြီးတော့သူဟာတီလုံးဆရာတော်ကြီးဟာကင်းတော်ရဆရာတော်ကိုတခါတည်းညှိုးနေတော့တာခါတိုင်းဆိုရင်တလမတစ်ချိန်နှစ်လမတစ်ချိန်ကြွလာတဲ့ဆရာတော်မမျှော်မိပါဘူးအခု မနေ့ကပဲပြန်သွားတယ်ဒီကနေ့မျောနေကိတော့ရဆရာတော်အလားကိုမျောနေအဲ့ဒီမျောနေတဲ့အချိန်မှာပဲကိတော့ရဆရာတော်ကြီးရဲ့ကပ္ပိယကြီးရောက်လာအဲ့ဒီကပ္ပိယတကကြီးရောက်တယ်ဆိုရင်မဲဆရာတော်တီလုံးဆရာတော်ကြီးကပြင်မနေ့ကိတော့ရဆရာတော်ကြီးမေးတယ်ကိတော့ရဆရာဓမ္မဗျာဒီအကြောင်းလျှောက်ဖို့ပါပဲမနေ့ညကပဲကင်းတော်ရဆရာတော်ကြီးခန္ဓာဝန်ချသွားပါပြီဗျာဆိုတော့မှအဲ့ဒီမှာတခါတည်းထိတ်လန့်မှုတွေဖြစ်သွားတယ် ဩငါ့ကိုနောက်ဆုံးလာပြီးတော့တတိပေးသွားတာပါလားဆိုပြီးတော့အဲ့ဒီမှာပြုပြင်စရာရှိတာလေးတွေပြုပြင်ပြီးတော့ကင်းတော်ရဆရာတော်ရဲ့စာပနာပွဲကပ္ပိယကြီးနဲ့အတူတူလိုက်သွားပြီးတော့ကင်းတော်ရဆရာတော်ကတင်ကြိုအဲ့ဒီလိုတင်းကြိုပြီးတဲ့အချိန်မှာလဲခါတိုင်းလိုချက်ချင်းတီးလုံးကိုမပြန်ကင်းတော်ရမှာပဲကင်းတော်ရဆရာတော်ကြီးရဲ့နိနာနေတရားအတိုင်းဆက်ပြီးအားထုတ် အဲဒီကနေအာထုတ်ပြီးတော့တခါလဲစာပေပရိယတ်ဒီပို့ချဖို့ကလည်းရှိသေးတာဆိုတော့ဒီလုံးပြန်ကြွလာနေ့မှာစာပေတွေပို့ချတယ်ညမှာတောရဆောက်တည်ပြီးတရားအာထုတ်တယ်ဟိုတုန်းကကင်းတော်ရဆရာတော်ကြီးတိုက်တွန်းတော့ကညမှာလည်းပဲညဝါရီရှိသေးတယ်မအားဘူးအဲဒီမှာတေဖို့တောင်မှအချင်းရှိသေးလားလို့ကင်းတော်ရဆရာတော်ကြီးမေးခဲ့တယ်အခုကြည့် ကိုယ့်ဟာကိုယ်အချိန်ပေးတယ်ကိုယ့်ဟာကိုယ်အချိန်ပေးရင်ဘယ်လိုဆိုရင်ရတယ်အချိန်ပေးဖို့ပဲအဲ့ဒီမှာနေ့ကိုစပြီးပူချတယ်ညပိုင်းမှာတောရဆောက်တည်တယ်တီးလုံးမှာဆရာတော်ကြီးဆောက်တည်ခဲ့တဲ့တောရရှိတယ်အခုချိန်တိအောင်ရှိတော့မယ်အဲ့ဒီကနေပြီးတော့တခါနဲ့ဇာဝါရီပြစ်ပြီးတော့တခါကင်းတော်ရကိုပြန်ကြွအဲ့ဒီကနေတဆင့်ခက်တင်တော်ရဆိုတာဒီနေ့တိအောင်ရှိပါတယ် ထင်ရှားကြီးရှိပါတယ်ခတင်တော်ရဒီဆရာတော်ကြီးတရားတွေပေါင်းမြောက်သွားတဲ့နေရာတွေအဲ့ဒီမှာခတင်တော်ရမှာဆက်ပြီးတော့တရားတွေကြိုးစားအားထုတ်အဲ့ဒီအချိန်မှာပဲရှိမကားဆိုတဲ့မြို့မှာတိမ်သမုတ်ပွဲကြီးကြုံတွေ့တယ်အဲ့ဒီလိုတိမ်သမုတ်ပွဲကြီးမှာမန္တလေးနေပြည်တော်မှာရှိတဲ့ဘွဲတစိတ်တော်ရဘွဲတစိတ်တော်မရလေးပြင်လေးထဲမှာရှိတဲ့ဆရာတော်ကြီးတွေကြွ တိတ်တမှုပွဲဆိုရင်ဆရာတော်ကြီးတွေကအကုန်လုံးချိန်ပေးပြီးကြွကြွကြတဲ့သာသနာကိစ္စဖြစ်လို့အဲ့ဒီမှာကြွတဲ့အခါကဏ္ဍကြတော့အားလုံးလေးပြင်လေးရဆရာတော်များကတီလုံးဆရာတော်ကြီးကိုတရားဟောဖို့လျှောက်ထားကြတယ်အဲ့ဒီလိုတရားဟောဖို့လျှောက်ထားတဲ့အခါကျတော့အဲ့ဒီမှာတီလုံးဆရာတော်ကြီးကတို့များ ကိုယ်တိုင်သဘောကျကျင့်ကြံအားထုတ်လို့တွေ့သိတဲ့တရားကိုတို့များဟောမယ် စာရဲကတရားလားကိုတွေ့တရားလားကိုတွေ့တရားကိုဟောမယ်ကိုယ်တိုင်ကျင့်ထားလို့တွေ့လာတဲ့ကိုတွေ့တရားကိုဟောမယ်ဆရာတော်ဘုရားကြီးအဲ့ဒီမှာဟောလိုက်တဲ့အခါဒီကနေ့ဘုန်းကြီးတို့ယောဂီများအားထုတ်နေတဲ့တတိပဋ္ဌာန်ကျင့်စဉ်တွေကိုဆရာတော်ဘုရားကြီးကသူကိုယ်တိုင်ကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန် စိတ်ဓာနုပဒနာတတိပဋ္ဌာန်ဓမ္မနုပဒနာတတိပဋ္ဌာန်ဆိုတဲ့ဒီတတိပဋ္ဌာန်တရားဤချင်းစဉ်တွေကိုရှုမှတ်ပုံကစပြီးတော့သူအားလုံးဟောကြားပေးတယ်အဲ့ဒီလို ရှုမှတ်ပွားများအားထုတ်လို့ရှုမှတ်မှုတတိအားတွေကောင်းလာတဲ့အခါမှာတမာရီအားတွေတိုးတက်လာဘူးတမာရီအားတွေတိုးတက်လာတဲ့အခါမှာနိဝရဏတရားတွေကင်းစင်သွားပုံနိဝရဏတရားတွေကင်းစင်သွားတဲ့အတွက်ကြောင့်မို့ တရားရဲ့တဘာဝသဘောလေးတွေကိုကိုယ်တိုင်တွေ့သိသွားပုံတွေကိုဆရာတော်ဘုရားကြီးကတရားတွေ့ပုံတွေဉာဏ်ဖြစ်ပုံတွေဟောသွားတယ်။အဲဒီကနေပြီးတော့ဉာဏ်စဉ်တွေဖြစ်ပုံတွေဟောပြီးတော့ဒီဉာဏ်တွေဝိပဿနာဉာဏ်တွေအားပြည့်တဲ့အခါကျတော့မှအရိယာမဉ္ဇဉ်ပူဉ္ဇဉ်အရိယာမဉ္ဇဉ်ဆက်ရောက်ပြီးတော့ဟောသောတပန်ဖြစ်သွားပုံအဲ့ဒီသောတပတ္တိမဲ့ဆိုင်ပြီးတဲ့အခါမှာဖိုးဝင်စားပုံကစပြီးတော့ဆရာတော်ဘုရားကြီးဟောပြတယ် အဲ့ဒီကနေပြီးတော့တဖန်ပြန်ပြီးတော့ရှုမှတ်ပြန်နေဥရိယဘယညာဘုန်းကြီးတို့ဒီမှာတမက်တမက်ရပြီးတိုင်းရှေ့စစ်တက်သွားတာမဟုတ်ဘူးနော်ပြန်ပြီးတော့ဥရိယဘယညာကပြန်ဆင်းတာအဲ့ဒီကပြန်ရှုရတာအဲ့ဒီမှာဆက်ပြီးတော့ဥရိယဘယညာကအဖြစ်ပြညာကနေပြန်ရှုဝိပဿနာညာနေဆင်းဆင်းတက်ပုံနေဟောသွားတယ်နောက်တဂရကံမိမဲ့ညာဆိုင်ပြီးတော့ဟောဖူဝင်စားပုံပြန်ဟောတယ် ဟောပြတာနဲ့တခါပြန်ပြီးတော့ဥရိယဗျာညာကနေစပြီးအာထုပုံလေးပြန်ဟောတယ်။အဲဒီကနေအနာဂါမိမက်ဆိုင်ဘုံဝင်စားပုံတွေဟောပြီးတဲ့အခါမှာတရားသိမ့်သွားတယ်။အဲဒီလိုတရားသိမ့်သွားတဲ့အခါတရားဏီကုန်းချုပ်သွားတဲ့အခါကျတော့အာလုံး၄ပြင်၄ရမန္တလေးဘွဲတစိတ်တော်ရမရဆရာတော်ဘုရားကြီးအာလုံးကတီလုံးဆရာတော်ကြီးဟာအနာဂံအရိယာပုဂ္ဂိုလ်ကြီးပဲ။ ဘာပုဂ္ဂိုလ်ကြီးလဲအနာဂံအရိယာပုဂ္ဂိုလ်ကြီးပဲဆိုပြီးတော့အလုံးကဆုံးဖြတ်တော်မူကြတယ်ဆရာတော်ဘုရားကြီးတရားမဟောခင်ကလည်းပဲတို့များကိုယ်တိုင်သဘောကျတဲ့အတိုင်းကျင့်ပြီးတော့တွေ့တဲ့ကိုယ်တွေ့တရားဟောမယ်လို့ဆရာတော်ဘုရားကြီးကဝန်ခံပြီးတော့ဟောတာဒါဆရာတော်ဘုရားကြီးကိုယ်တိုင် သူကိုယ်တိုင် တွေ့တော်တဲ့ကိုယ်တွေ့တရားတွေအဲ့ဒီမှာကိုယ်တွေ့တရားတွေဟောပြီးတော့အဲ့ဒီကနေပြီးတော့ ခဲတဲ့တော်ရမှာအာထုအဲ့ဒီကနေပြန်လာပြီးတော့တီးလုံးမှာတခါပြန်ပြီးတော်ရဆောက်တည်အာထုတယ်အဲ့ဒီလိုအာထုတဲ့အခါမှာဒီနေ့မှာဘုန်းကြီးတို့ရေချိုးစိတ်တွေရှိပုံရပါတယ်ဆယ်လေးပါလေအဲ့ဒီတော်ထဲမှာရေကန်ကိုအဲ့ဒီမှာဆရာတော်ဘုရားကြီးကသွားသွားပြီးရေရေချိုးတာရေသုံးတတ်တာ ကပ္ပိယတကကြီးကလည်းပဲဒီနေ့ရေသွားချိုးမလို့ဆရာတော်ဘုရားကြီးစာကြည့်ခန်းမှာစာကြည့်နေတယ်စာနေအဲ့ဒီဆရာတော်ဘုရားကြီးကိုစာကြည့်နေတဲ့ဆရာတော်ကြီးကိုဥချပြီးတော့မှသူ ရေချိုးစိတ်သွားတယ်အဲ့ဒီမှာရေချိုးစိတ်သွားလို့ရေချိုးစိတ်ရောက်တဲ့အခါကျတော့ဒီလုံးဆရာတော်ကြီးကအဲ့ဒီမှာရေချိုးပြီးတော့ဟောကမ်းမော်ကိုတက်လာပြီးသင်္ကန်းလဲနေတယ်အဲ့ဒီမှာကပ္ပိယတကကြီးအတင်းအံ့ဩသွား ငါစောစောကဆရာတော်ကြီးကိုကြောခဲ့တာကြောပြီးမှတွက်ခဲ့တာအခုဆရာတော်ကြီးကရေချိုးပြီးတက်လာတယ်အဲ့ဒီမှာတအံတောဖြစ်နေတဲ့အချိန်မှာတီးလုံးဆရာတော်ကြီးကကပ္ပိယကြီးကိုမြင်ပြီးတော့ဟဲ့ကပ္ပိယဒီเจ้าကိုဒီနေရာတွေမရပ်ပြီစီလုံးဝနှုတ်ပေးလိုက်တယ်အဲ့ဒီမှာနှုတ်ပေးလိုက်တဲ့အတွက်ကြောင့်ကပ္ပိယတကကြီးပြောခွင့်မကြုံနောက်မှပဲဒါကြီးပြောရတယ် ဒါကြောင့်အဲ့ဒီလိုဆရာတော်ဘုရားကြီးဟာခက်တဲ့တော်ရမှာအနာဂံမိမညံပူညာဆက်ရောက်အနာဂံအရိယာကြီးဖြစ်အဲ့ဒီကနေဆက်လက်ကြိုးစားအားထုတ်သွားတဲ့အခါကျတော့နောက်ဆုံးကိလေသာအသောကုန်ခံပြီးတော့ယဟန္တာရော မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်လေအချိန်ကြီးအများကြီးပဲအားထုတ်သွားတယ်အဲ့ဒီမှာကိုကပ္ပိယကြီးမြင်ရမြင်ရတဲ့အခြေအနေမျိုးဆိုရင်ဆရာတော်ဘုရားကြီးကတကယ့်ကိုယဟန္တာပုဂ္ဂိုလ်ကြီးပဲ အဲ့ဒီယဟန္တာပုဂ္ဂိုလ်ကြီးဖြစ်တဲ့သီလုံးဆရာတော်ဘုရားကြီးကနေပြီးတော့အဲ့ဒီကနေပြီးတော့ဆရာတော်ဘုရားကြီးစံတော်တော်မူသွားတဲ့နောက်သီလုံးဆရာတော်ကြီးတပည့်ဖြစ်တဲ့ဆရာတော်ဥမင်စုသာမင်းကွန်းတော်ရဆရာတော်ဘာဆရာတော်လဲဘုန်းကြီးတို့မင်းကွန်းတောင်မှာမင်းကွန်းတောင်ယူမှာအဲ့ဒီဆရာတော်ကြီးဥမင်စုသာဆိုတာလည်းပဲဒီသီလုံးဆရာတော်ဘုရားကြီးရဲ့ ငယ်ចောင်းသားဘုံဟာကိုရင်လေးဘုံဟာတွေကဆရာတော်ဘုရားကြီးထံမှာပရိယတိစာပေတွေသင်ကြားသင်အံပြီးတော့နောက်ဆုံးရွယ်တော်ရလာတဲ့အခါကျတော့ဆရာတော်ဘုရားကြီးရဲ့ကျင့်စဉ်အတိုင်းတသွေမတိန်လိုက်နာပြီးတော့ဒီအပ္ပမဒသတိပဋ္ဌာန်ကျင့်စဉ်တွေကိုကျင့်ကြံပွားများအထုတ်တဲ့ဆရာတော်ကြီးနောက်ဒီဆရာတော်ကြီးဟာလည်းပဲတရားတွေပေါ့မြောက်ပြီးတော့အဲ့ဒီအချိန်အဲ့ဒီခါကာလက ဒါမင်းကိုတော့ရမှာရဟန္တာမထေရမြတ်ကြီးပဲလို့ထင်ရှားကြော်စောတော်မူတဲ့မထေရကြီးဖြစ်ပါတယ်။လာလာသမ ्या ရဟန်းရှင်လူအလုံးပိတ္တများကိုဒီအပမနာတတိပဌံကျင့်စဉ်လေးဟောကြားပြတာ။အဲဒီကနေပြီးတော့သို့တော်ဒီတတိပဌံကျင့်စဉ်ဟာနှစ်ပေါင်းတော်တော်ကြာတိတ်ပြီးတော့မပေါ်လွင်မှုပေါ့ တိမ်ငုံနေတယ်လို့ပဲသို့တော့အာထုတ်တဲ့ပုဂ္ဂိုလ်တွေလည်းအာထုတ်နေကြတယ်ပေါင်းမြောက်တဲ့ပုဂ္ဂိုလ်တွေလည်းပေါင်းမြောက်နေကြတယ်အဲ့ဒီထဲမှာဒီမင်းဝန်တောရဆရာတော်ကြီးရဲ့ထံမှာမင်းဝန်ဇေတဝန်လောင်းလျာဖြစ်တဲ့ဥစဉ်လေးဥနာရတာရောက်လာပြီးတော့စာပေတွေသင်ကြားတယ်အဲ့ဒီကြောင်းတိုင်းနဲ့ကပ်ပြီးတော့စာတင်တိုင်းမှာစာပေတွေသင်ကြားစာရီပူချက်စာရီသင်အန်းစာအုပ်နဲ့မျက်နာကိုမပြတ်ဘူးလို့ဆိုပါတယ်ဒီဆရာတော်ကလည်း ဇာတိကြိုးစားနေတယ်တို့တို့ရုပ်ဖတ်ရုပ်အန္တရစင်နေတယ်အဲ့ဒီမှာတနေ့မင်းတို့ရဆရာတော်ကြီးဟာကျောင်းစဉ်လှည့်ပြီးတော့လှက်ပတ်ပြီးတော့ကြည်ရှုစစ်ဆေးတဲ့အခါအဲ့ဒီမင်းကိုဇေတဝန်လောင်းလျာဖြစ်တဲ့ဥနာရကိုတွေ့တဲ့အခါဥစဉ်ဇာတိကြိုးစားလာကြည်လားဆရာတော်ကြီးကမေးတယ်ဥစဉ်ဇာတိကြိုးစားလာကြည်လားလို့မေးတဲ့အခါမှာအဲ့ဒီဘာကြောင့်ဒီလောက်ဇာတိကြိုးစားနေတာလဲလို့မေးတော့ အဲ့ဒီဥစဉ်ဥနာရတာကလည်းလွယ်လွယ်ပဲတပည့်တော်နိဗ္ဗာန်လိုချင်လို့ပါဗျာလို့လျှောက်တဲ့ဘာလိုချင်လို့တယ်လဲအဲ့ဒီလိုနိဗ္ဗာန်လိုချင်လို့ပါဗျာလို့လျှောက်တော့ဒီမင်းကိုတော့ရဆရာတော်ကြီးကဘာမေးချိလိုက်လဲဆိုတော့နိဗ္ဗာန်လိုချင်တာများกว่าတဲ့ဘူတံဘူတာတော်ပတ္တိဆိုရင်နိဗ္ဗာန်ရပါတယ်တဲ့ဘူတံဘူတာတော်ပတ္တိတဲ့ဆိုကြည်စမ်းမှာ နောက်တစ်ခေါက်အေးဒါဒီလောက်တူတူလေးဟာဘလောက်လေးနဲ့တည်းဆိုတာကြည့်ဘုဒ္ဓံဖြစ်နေတာကိုဘုဒ္ဓတော်ဖြစ်နေတဲ့အတိုင်းပတ္တိရှုဝိပဿနာဆိုတာမဖြစ်တာကိုရှုတာလားဖြစ်တာရှုတာလားမပေါ်တာကိုရှုတာလားပေါ်တာရှုတာလားမထင်ရှားတာကိုရှားပြီးရှုတာလားထင်ရှားတာကို ရှုတာလား ဒါဘူတံဘူတတောပတ္တိရဲ့အဓိပ္ပာယ်ပဲအဲ့ဒီတော့ထင်ရှားတဲ့အာယုန်တိုင်းကိုယုတ်ကထင်ရှားရင်ယုတ်ကိုရှုနာငါထင်ရှားရင်နာကိုရှုထင်ရှားတဲ့ယုံနာဘောကထင်ရှားတဲ့အာယုံကိုရှုသွားရင်မင်းနိဗ္ဗာန်ရပါတယ်ကွာဆရာတော်ကြီးတရားတူတူလိုရင်းလေးပဲပြလိုက်ဒါပေမဲ့ဒီဥနာရကစပီကိုပဲအတင်းလူချင်းနေတာဖြစ်တော့တရားဘက်ကမလိုက်စားနိုင်သေးဘူး အဲ့ဒီမှာဇာပေတွေသင်္ချာတက်မြောက်တဲ့အခါကျတော့စာကြဘုန်းကြီးဖြစ်စာကြဘုန်းကြီးဖြစ်တဲ့အခါစာရီပို့ချစာချနာမည်ကြီးတဲ့အခါကျတော့စာသင်သားတန်ဃာတွေများများလာတဲ့အခါဆရာတော်ကသူ့ဝရိယအတိုင်းစာရီကိုအထူးစူးစမ်းပြီးပို့ချပေးတယ်အဲ့ဒီလိုပို့ချတဲ့အခါကျတော့စာသင်သားတန်ဃာပိုင်းဆရာက စာပေကိုလိလလိုက်စားမှုအားနည်းတော့ဆရာတော်ကြီးစိတ်တကြအဲ့ဒီမှာစာကြဘုန်းကြီးဖြစ်တဲ့ဆရာတော်ဥနာရစိတ်တကြပြီးတော့ ငါအပင်မခံပြီးတော့ဘလောက်ကြိုးစားပြီးချမ်းနေပြီမဲ့သူတို့မလိုချင်ရင်ရမှာမဟုတ်ဘူးကဲဘာပဲဖြစ်ဖြစ်ငါပရိယတ်တိနဲ့အချိန်ကုန်လို့မဖြစ်ဘူးပฏิပတ်ဖြစ်တယ်အပ္ပမာရတတိပဋ္ဌာန်ကျင့်စဉ်ကိုဒီဆရာတော်ကြီးထံမှာငါကျင့်မှာပဲဆိုပြီးဆရာတော်ကြီးထံမှာတရားဝင်တာအဲ့ဒီမင်းကွန်းတော်ရဆရာတော်ကြီးထံမှာတရားဝင်တော့ဆရာတော်ဘုရားကြီးကကုတီဘုဒ္ဓံဘုဒ္ဓတော်ပတ္တိ အဲ့ဒီဆုံးမလေးတိုင်းပဲဒီအပ္ပမဒတတိပဋ္ဌာန်ရှုမှတ်ပုံတွေကိုသင်ကြားပေးတယ်။အဲ့ဒီကနေပြီးတော့ဒီတတိပဋ္ဌာန်ရှုမှတ်နည်းလေးကိုကောင်းကောင်းပိုင်ပိုင်နိုင်နိုင်ရသွားတဲ့အခါမှာဒီဇေတဝန်ဆရာတော်လောင်းလျာတကယ့်ကိုတွန်းရတယ်တပားချောင်းလေးနဲ့ပင်ပင်ပန်းပန်းဆင်းဆင်းရဲရဲခံပြီးတော့နှစ်ပေါင်းများစွာ ပေါင်းမြောက်အောင်ကြိုးစားခဲ့ နည်းနည်းလေးအားထုတ်ခဲ့တာမဟုတ်ဘုန်းကြီးတို့လူဘုန်းကြီးတို့ယောဂီများလူ9ရက်တို့10ရက်တို့မဟုတ်နှစ်ပေါင်းကြာရင်ပေါင်းမြောက်အောင်ကိုတကယ်တမ်းကြိုးစူးကြကြဘသူနဲ့မှလည်းစကားမပြောဘူးဘသူနဲ့မှလည်းမတွေ့ဘူးတွမ်းရထိုင်လျောက်ဒီဣရိယာပု၄ပါးကိုဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းရှုမှတ်နေတယ်အဲဒီလိုတတိပဋ္ဌာန်ကျင့်စဉ်အတိုင်းကျင့်ကျင့်လို့တရားတွေပေါင်းမြောက်လာတဲ့အခါကျတော့ तू စဉ်းစားတယ် မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာတပ်ပင်ညုတရွှေဉဏ်တော်ကြီးရလို့ဘုရားဖြစ်တဲ့အခါမှာမေတော်ခမဲတော်များကိုမိမိတွေ့တဲ့တရားနဲ့ပြန်ကျေစုဆက်ခဲ့တယ်။ငါလေးပဲငါမိဘဆွေမျိုးသားချင်းကိုငါတရားနဲ့ပြန်ကျေစုဆက်မယ်။အဲဒီမှာဆရာတော်ဘုရားကြီးဟာသူ့ရဲ့ဇာတိရရွာကိုပြန်သွားတယ်။ဇာတိရရွာပြန်သွားပြီးတော့အဲဒီမှာတရားပေးတယ်တရားဟောတယ် သူတရားဟောတယ်နာမဲလူမရှိဘူးသူတရားဟောတယ်နာမဲလူမရှိဘူးကိစ္စံတော်ဝါကိစ္စမိတိပါဇာနာတိသွားရင်သွားတယ်လို့ရှုထီတော်ဝါထီတော်မိတိပါဇာနာတိရရင်ရတယ်လို့ရှုနိသိဏောဝါနိသိဏောမိတိပါဇာနာတိထိုင်ထိုင်နေရှုတရားနောဝါတရားနောမိတိပါဇာနာတိလျှောင်းရင်လျှောင်းတယ်လို့ရှုမြင်မြင်နဲ့ရှုကြားကြားတယ်ရှုရှုခိုင်းတာဘယ်သူကမှစိတ်မဝင်စား ဘာကြောင့်လဲဆိုတော့အဲ့ဒီခေအဲ့ဒီခါကဘုန်းကြီးတို့ဘာဝနာတရားအထုတ်တဲ့ပုဂ္ဂိုလ်မရှိဘူးဘာဝနာတရားဟောတဲ့ပုဂ္ဂိုလ်ဆိုလို့ထင်ရှားတဲ့ပုဂ္ဂိုလ်မျိုးပြရလို့ရှိရင်လေဒီဆရာတော်ကြီးတို့တလောက်ပဲရှိတယ်အဲ့ဒီလိုဒီဝိပဿနာကျင့်စဉ်တရားကိုဟောတဲ့ပုဂ္ဂိုလ်မရှိတော့လူတွေကမနာဘူးဘူးမနာဘူးတော့မနာတတ်ဘူးအဲ့ဒီအချိန်လုံးကဟောတဲ့တရားကလည်းပဲဒါနကြောင့်တိလာကြောင့်ဒါပဲဟောတာပဲရက်လက်တရားတွေပဲရှိတာ အဲ့လိုဆိုတော့ဒီကျင့်စဉ်တရားကိုဟောတဲ့ကဘယ်သူမှစိတ်ဝင်စားဘူးဘာတွေဟောနေမှလည်းမသိဘူးအဲ့ဒီလိုကိုဆွေမျိုးသားချင်းဟောလို့လည်းမရဘူးတခြားရိုက်ပါသူရိုက်ပါသားလည်းမရဘူးအဲ့ဒီမှာရိုက်ရောမှာရှိတဲ့ဆရာတော်တန်ဃာတော်တွေကလည်းပဲသဘောမကျဘူးဘာတွေလာဟောနေတာလည်းမသိဘူးဒီကောင်အဲ့ဒီလိုပဲပြည့်မြင်ညာဒါနဲ့သူနဲ့ကြောင်းနေပဲတငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကတော့ယင်းနှီးတော့အဲ့ဒီမှာဥစဉ်ဥနာရထံလာတယ် လာပြီးတော့ဥစဉ်ဘာလို့သူများမကြိုက်တဲ့တရားတွေကိုတော့ဟောနေရတာလဲကိုတော့ဟောတဲ့တရားတွေဘယ်သူမှလည်းဟောတာမဟုတ်ဘူးသူများမဟောတဲ့တရားတွေကိုတော့ဘာလို့ဟောနေရတာလဲဆိုတော့အဲ့ဒီမှာဒီဇေတုံဆရာတော်လောင်းနေရဖြစ်တဲ့ဥစဉ်ဥနာရတာကသူများမဟောတဲ့တရားဟောတော့မင်းတို့မနာဘူးတဲ့တရားနာရတာပေါ့ကွာတဲ့မှတ်တာနော် သူများမဟောတဲ့တရားကိုဟောတဲ့ကမနာဘူးတဲ့တရားနာရတာပေါ့ကွာတဲ့အဲ့ဒီမနာဘူးတဲ့တရားအတိုင်းနာပြီးမင်းတို့ကျင့်တော့သူများမတွေ့သေးတဲ့တရားတွေမင်းတို့တွေ့သွားမှာပေါ့ကွာကေစကားလေးကကောင်းသလားမကောင်းဘူးလားသူများမဟောတဲ့တရားကိုဟောတော့မနာဘူးတဲ့တရားနာလိုက်ရတယ်အဲ့ဒီမနာဘူးတဲ့တရားအတိုင်းလိုက်နာပြီးကျင့်သုံးရင်သူများမသိသေးတဲ့တရားတွေသူတို့မသိရဘူးလား သူများမတွေ့တဲ့တရားတွေမတွေ့နိုင်ဘူးလားတွေ့နိုင်တယ်အဲ့ဒီတိုင်းဒီမင်းကုန်းစီတုံဆရာတော်နောက်နေရာကသူ့ရဲ့တငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကိုပြောခဲ့တယ်ဒါပေမဲ့ဘသူမှတရားကိုနာမဲ့ပုဂ္ဂိုလ်ကျင့်မဲ့ပုဂ္ဂိုလ်မရှိတော့ကဲငါဒီနေရာတော့ဖြင့်နေလို့မဖြစ်တော့ အောက်ပြေအောက်ရွာပဲဆင်းတော့မယ်ဆိုပြီးတော့အောက်ပြေအောက်ရွာပဲဆင်းလာဆင်းလာပြီးတော့မြို့လာဆိုတဲ့ရွာကနေမြို့ကနေစပြီးတော့တရားဟောတယ် အဲ့ဒီမှာလည်းပဲတန်ဃာတော်တွေကတိတ်ပြီးတော့လက်မခံဘူးတန်ဃာတော်တွေလက်မခံတယ်လို့တန်ဃာလက်မခံရင်လူကလည်းလက်မခံဘူးဒါပေမဲ့လို့ဆရာတော်ကြီးဟာငါရဲ့အတ္တနောမတိနဲ့ဟောတာမဟုတ်ဘူးတဲ့ဒီတတိပဋ္ဌာနာသုတ်တန်ကြီးဆိုတာမြတ်စွာဘုရားဟောတဲ့ပါဠိတော်ကြီးတွေကြည်လိုက်ဒီတတိပဋ္ဌာနာသုတ်တန်ကြီးကိုမြတ်စွာဘုရားအတိလင်းဟောခဲ့တာအတိလင်းဟောခဲ့တဲ့အထဲမှာဒီတတိပဋ္ဌာနာသုတ်တန်တရားပဲ မြတ်စွာဘုရားကအမခံချက်ရဲရဲနဲ့ဟောခဲ့တာငါဘုရားဟောတဲ့တရားကိုသာကျင့်ရင်ဘယ်နှနှစ်ဘယ်နှလဘယ်နှရက်အတွင်းမှာတရားရနိုင်တယ်ဆိုတာအမခံချက်ရဲရဲပြီးဟောတာဒီသုတ်တန်တစ်ခုပဲရှိတယ်အဲ့ဒါနဲ့သူတို့ကြိုက်ဖို့မကြိုက်ဖို့တဲ့ငါဘုရားကြိုက်ဖို့ဘုရားဟောတဲ့တရားပဲဟောတယ်ဆိုပြီးဟောတယ်နောက်ကြတော့တခါကြီးတူကငါလည်းပဲ तू လည်းဝိပဿနာဘာဝနာကို ဝါသနာပါတဲ့ပုဂ္ဂိုလ်တရားလည်းအလေးလာလည်းရှိတဲ့ပုဂ္ဂိုလ်ဆိုတော့ကဲငါနဲ့ဒီဆရာတော်ကြီးတရားကိုသိချာနာပြီးကျင့်ကြည်အောင်မယ်ဆိုပြီးအဲ့ဒီမှာဆရာတော်ကြီးထံသွားပြီးနာကျင့်အဲ့ဒီမှာကျင့်ကြံအရုဒ္ဒလည်းရက်ပိုင်းလေးမဟုတ်ဘူးနော်လာပေါင်း လာပေါင်းများစွာကျင့်တာတခါလေဒီပြဲဘကိုဇောင်းပေးပြီးတော့ကိုလာပေါင်းများစွာအထုတ်တာအဲ့ဒီမှာတခါရင်းဟာလည်းပဲတရားသဘောတွေပေါက်အဲ့ဒီမှာ ဟုတ်တယ်ဟိတကယ်တရားတွေတွေ့တာတကယ်တရားတွေသိလာပြီ အဲ့ဒီမှာသူ့ရဲ့မိတ်ဆွေတွေကိုပြောတယ်သူ့ရဲ့မိတ်ဆွေတွေကလိုက်ပြီးအားထုတ်တယ်သူ့ရဲ့ဆွေမျိုးသားချင်းတွေပြောတယ်အဲ့ဒီကနေတဖြည်းဖြည်းတဖြည်းဖြည်းဒီတတိပဋ္ဌာန်ကျင့်စဉ်နေအဲ့ဒီမှာကျေပြန့်လာအဲ့ဒီကနေကျေပြန့်လာတဲ့အခါကျတော့ဆရာတော်တန်ဃာတော်တွေလည်းဝင်အောင်အားထုတ်အားထုတ်ပြီးတော့တရားတွေပေါင်းပြောက်ကြသဘောကျကြအဲ့ဒီကနေမှဆရာတော်တပါးဒီဆရာတော်ကြီးမှာကြောင်းပိုင်မရှိဘူးဒီလိုပဲပြင့်တဲ့နေရာလိုက်ပြီးတရားပြပေးနေအဲ့ဒီမှာတထုံမြို့ကိုကြောင်းတစ်ကြောင်းတီထောင်ပြီးတော့ဒီဆရာတော်ကြီးကို ပင့်ပြီးလှူမယ်ဆိုပြီးလှူတဲ့ကဆရာတော်ကြီးကဩမတို့ရဲ့သာသနာတမိုင်းကို ပြန်ကြည့်မယ်ဆိုရင်ဒီတထုံဟာသာသနာစခဲ့တာမြန်မာနိုင်ငံကို သာသနာစခဲ့တာဘယ်နေရာကစခဲ့တာလဲတထုံကစခဲ့တာအဲဒီလိုတထုံကစခဲ့တဲ့အတွက်ကြောင့်ငါဒီနေရာတထုံကနေပြီးတော့သာသနာပြုရင်ငါအောင်မြင်မှာပဲအဲဒီမှာလက်ခံမယ်ဆိုပြီးတော့ဆရာတော်ဘုရားကြီးကတထုံအဲဒီမှာကြောင်းပေါ့ လက်ခံလိုက်တယ်လက်ခံလိုက်တဲ့အခါမှာမိမိကိုယ်၌ကမင်းကွန်တော်ရကလာခဲ့တာ ဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမိမိရဲ့ဆရာကိုလည်းဂုဏ်ပြုတဲ့အနေအချင်းမင်းကွန်ဆိုတာလည်းပါတယ်အဲ့ဒီမှာဇေတဝန်မြတ်စွာဘုရားရဲ့ဇေတဝန်ကျောင်းတော်ကိုလည်းပဲအာယုံပြုပြီးတော့မင်းကွန်ဇေတဝန်ကျောင်းတိုင်းဆိုပြီးတော့အဲ့ဒီမှာတည်ထောင်တယ်အဲ့လိုတည်ထောင်ပြီးတရားတွေပြသလိုက်တာအဲ့ဒီမှာမြန်မာနိုင်ငံမှာ ဒီတတိပဋ္ဌာန်ကိုကြဲကြဲပြန့်ပြန့်ကြီးသိလာတာဒီမင်းကုန်းစီတုံဆရာတော်ပဲအဲ့ဒီကနေပြန်နှံပြီးတော့သူ့ရဲ့တတိပဋ္ဌာန်တရားတွေလာရောက်ပြီးတော့အထုကြတဲ့ယဟန်ရှင်လူတွေမြောင်များစွာထဲမှာအထင်ရှားဆုံးပုဂ္ဂိုလ်များကို ပြောပါဆိုရင်မဟာစီဆရာတော်နဲ့တောင်ပုလူဆရာတော်ဒါမင်းကုန်းစီတုံဆရာတော်ကြီးရဲ့တပည့်နှစ်ပါးပဲဒီဆရာတော်ကြီးနှစ်ပါးရဲ့အားထုတ်ခဲ့တဲ့ကြောင်းတွေဒီကနေ့ထီအောင်သွားကြည့် တထုံမြို့မှာဒီနေ့ရှိတယ်ဓမ္မဟာစီဆရာတော်ဘုရားကြီးအထုတ်သွားတဲ့အကြောင်းဓမ္မတောင်ပုလူဆရာတော်ဘုရားကြီးအထုတ်သွားတဲ့အကြောင်းဆိုတာဒီနေ့တရားရှိတယ်အဲ့ဒီမှာဆရာတော်ဘုရားကြီးရဲ့တရားတွေကိုဒီဆရာတော်ကြီးတွေအထုတ်လို့ပေါ့မြောက်အခြားအခြားဒီပေါ့မြောက်တော်မူသွားတဲ့ဆရာတော်တွေလည်းရှိပါတယ်အဲ့ဒီမှာဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးဟာလည်းပဲမြန်မာနိုင်ငံမှာ မြတ်စွာဘုရားဟောထားတဲ့အထကရာကျမ်းကိုပြုစုတာပထမဦးဆုံးကျမ်းပြုဆရာတော်အထကရာကျမ်းကြီးနှစ်ကျမ်းကိုပြုသွားတာပါဠိလိုရေးသွားတာအဲ့ဒီလောက်စာပေတတ်တဲ့ဆရာတော်ဘုရားကြီးဖြစ်ပါတယ်အဲ့ဒီမှာအဲ့ဒီဆရာတော်ဘုရားကြီးဟာဒီတရားဒီတတိပဌာန်ကျင့်စဉ်အတိုင်းပဲညွှန်ကြားပြီးတော့ကိုကိုယ်တိုင်လည်းပဲဆရာတော်ဘုရားကြီးကကျင့်ကြံအားထုတ်တယ်ပြင်းပြထန်တာလာလာသမျှတပည့်ပရိသတ်များကိုလည်းဟောပြောပြီးတော့သင်ကြားပြီးပြီးတော့အားထုတ်စေလို့ အဲ့ဒီမှာဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးဟာလေဘုန်းကြီးတို့မြန်မာနိုင်ငံမှာယဟန္တာလို့ကြော်ကြားတော်မူတဲ့မထေရကြီးပဲယဟန္တာနဲ့ပုဂ္ဂိုလ်ဒုမြာဆိုတဲ့စာအုပ်ကြီးကိုဖတ်ကြည့်လိုက်ဒီဆရာတော်ကြီးဟာယဟန္တာဆိုပြီးထင်ရှားကြော်ကြားတယ်အဲ့ဒီမှာထင်ရှားကြော်ကြားတာမှာသူ့ရဲ့ဇာပနာအကြောင်းကိုဖတ်ရရင်သိအံ့ဩစရာကောင်းတာဆရာတော်ဘုရားကြီးရဲ့ရုပ်ဆင်းအင်္ဂါတွေဟာတခါတည်းတင့်နေပြီးတော့လမ်းနေကြည်ထားတာ ကြည်လင်တင့်တယ်နေတဲ့အတွက်ကြောင့်မို့တရားဓမ္မပိဋကကဇေယတော်ဘုရားကြီးရဲ့မိသိန်းကြုံမှုဇာပနာကိစ္စကိုလုံးဝကန့်ကွက်ပြီးတော့တခါတည်းအားလုံးကဇေယတော်ဘုရားကြီးယုတ်လကိုအထိမခံအကိုင်မခံအားလုံးကကာကွယ်ရတယ်အဲ့ဒီမှာယဟန်တွေကတစ်ဖက်လူထုပိဋကကတစ်ဖက်အဲ့လိုဖြစ်သွားနောက်ကြတော့မှဒီဆရာတော်ဘုရားကြီးရဲ့တပည့်ကြီးများဖြစ်ကြတယ်တောင်ပုလို့ဆရာတော်နဲ့မဟာစီဆရာတော်ဘုရားကြီးများကြွလာပြီးတော့အာလုံပြိတ္တကိုရှင်းလင်းပြပြီးတော့မှ အဲ့ဒီမှာဇာပနာမိသိဉ္ဇူခန္ဓာအဲ့ဒီလောက်ဒီဆရာတော်ဘုရားကြီးကလည်းပဲအင်မတန်ထင်ရှားကြော်ကြားတော်မူတဲ့ဆရာတော်ဘုရားကြီးအဲ့ဒီဆရာတော်ဘုရားကြီးထံကနေပြီးတော့ဒီအပ္ပမဒဆိုတဲ့တတိပဌာန်ကျင့်စဉ်ကိုလက်ဆင့်ကမ်းပြီးတော့ဒီတရားတွေကိုညွှန်ကြားပြသကြတယ်ဆရာတော်နှစ်ပါးတခြားထင်ရှားတဲ့ဆရာတော်တွေရှိပါသို့တော့ဒီလောက်မထင်ရှားတောင်ပုလူဆရာတော်ဘုရားကြီးကမ္ဘာနိုင်ငံအသီးသီးတရားတရားတွေတတိပဌာန်ကျင့်စဉ်တွေကိုဟောကြားခဲ့တယ် ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကမ္ဘာနိုင်ငံအသီးသီးထီအောင်ဒီတတိပဌာန်ကျင့်စဉ်နေပြတ်နာမြန်မာနိုင်ငံအတွင်းမှာလည်းပဲရိတ်တာပေါင်းရိတ်တာကွဲပေါင်း900ကျော်ထီအောင်ပြန့်နှံ့သွားအောင်တတိပဌာန်ကျင့်စဉ်တွေကိုညွှန်ကြားပေးတော်မူခဲ့တယ်။အဲဒီလိုညွှန်ကြားပေးတော့ဒီဆရာတော်ကြီးနှစ်ပန်းဟာလည်းပဲကိုယ်တိုင်ပေါင်မြောက်ဒီဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာလည်းပဲကိုယ်တိုင်ပေါင်မြောက်အောင်ဆရာတော်ဘုရားကြီးထမ်းမှအားထုတ်တယ်။အဲဒီလိုအားထုတ်ပြီးတော့အကြောင်းအားလျော်စွာ မိမိရဲ့ဘာကြီးဘုန်းကြီးမော်လမြိုင်မြို့ကတိုက်ကြောင်းကလေးဆရာတော်အဲ့ဒီတိုက်ကြောင်းဆရာတော်မကြမ်းပါတဲ့အတွက်ကြောင့်မို့အဲ့ဒီမှာဒီဆရာတော် မာစီဆရာတော်လောင်းလျာဖြစ်တဲ့ဆရာတော်သောဖနအဲ့ဒီမှာဆရာတော်လိုက်ရှာတဲ့အခါမှာဒီမင်းကုန်းစီတုံမှာတရားအထုတ်နေတယ်ဆိုတော့စီတုံဆရာစီတုံမှာလာပြီးပင့်ရတာပင့်ပြီးတော့အဲ့ဒီမှာပင့်သွားတဲ့အခါဆရာတော်ကြီးကျမ်းမာကြီးပြုစုရင်ဆရာတော်ကြီးစံတော်မူတဲ့အခါသာဗနာကိစ္စပြီး ပြီးတဲ့အခါမှာတိုက်တာရဲ့ကိစ္စတွေကိုစာပေတွေပူချတစ်ဖက်ကနေ့မှာစာပေပူချညမှာဒီမာစီဆရာတော်လောင်းလျာလည်းပဲမာစီဆရာတော်လောင်းလျာဖြစ်တဲ့ဆရာတော်ဥဒ္ဒမနာလည်းပဲအဲ့ဒီမှာတောင်ကြားရဲ့ရှူကြားလေးမှာအမြဲတမ်းတရားအထုတ်တော်မူတယ်ခုအဲ့ဒီနေရာလေးကိုလက်ရှိဆရာတော်ကြီးကမာစီဆရာတော်ဘုရားကြီးတရားပေါင်းမြောက်တော်မူတဲ့နေရာဆိုပြီးတော့အတိအမှအထိတ်အမှကြောက်တိုင်လေးစိုက်ထားတာကို ဖူးတွေ့ရပါတယ်။ဇရာတော်ဘုရားကြီးဟာအချိန်ရတိုင်းအချိန်အားလတ်တိုင်းဒီစာပေပို့ချမှုပြီးပြီဆိုတာနဲ့ပဲအဲ့ဒီတောင်ကြားနေတဲ့ဝင်ပြီးတော့အဲ့ဒီမှာပဲတရားအားထုတ်နေတော့တယ်။အဲ့လိုအားထုတ်နေတယ်ဒီဇရာတော်ဘုရားကြီးရန်ကုန်မာစီသာသနာရေးတာကြီးလက်ခံပြီးတော့အဲ့ဒီမော်ရမြိုင်တောင်ဝိုင်းကလေးကြွတဲ့ခါမှာကြွတိုင်းကြွတိုင်းဆရာတော်ဘုရားကြီးကတပန်းတဲ့အဲ့ဒီသူကျင့်ခဲ့တဲ့အာထုခဲ့တဲ့နေရာကိုသွားသွားပြီးတော့ တိပြုတယ်အဲ့ဒီမှာကိုယ်တိုင်လည်းပြန်ပြီးအားထုတ်တယ်အဲ့ဒီလိုအားထုတ်ခဲ့အဲ့ဒီကနေပြီးတော့ဆရာတော်ဘုရားကြီးကတရားတွေပေါင်းမြောက်တဲ့အခါမှာမြတ်စွာဘုရားရှင်လည်းပဲကိုယ်တိုင်တရားတွေသိတဲ့အခါမေတော်ခမဲတော်များကိုတရားဖြင့်ကျေးဇူးဆက်ပြီးဟောခဲ့တယ်မိမိရဲ့တရားဆရာဖြစ်တဲ့ဇေတဝန်ဆရာတော်ဘုရားကြီးဟာလည်းပဲမိမိကိုယ်တိုင်အားထုတ်လို့တရားတွေပေါင်းမြောက်တဲ့အခါမှာတရားနဲ့ကျေးဇူးဆက်တဲ့အနေနဲ့ အဲ့ဒီမှာဂျေစုဆက်တရားဆိုပြီးတော့မိဘဆွေမျိုးသားချင်းများကိုရရွာပြန်ပြီးဟောခဲ့တယ်။အဲ့တော့မိမိလည်းပဲမိမိရဲ့ဂျေစုရှိတဲ့ဂျေစုရှင်မိဘများဆွေမျိုးများအားလုံးကိုတရားနဲ့ပြန်ဂျေစုဆက်မယ်ဆိုပြီးဆရာတော်ဘုရားကြီးဟာစိတ်ခွန်ဇာတိရရွာမှာပြန်ပြီးတော့အဲ့ဒီမှာမေတော်ကြီးကတော့ငယ်စဉ်ကတည်းကကွယ်လွန်သွားတော့ခမဲတော်ကြီးရှိတယ်။အခြားအခြားဆွေမျိုးသားချင်းတွေရှိတယ်ပထမဦးဆုံးဒီပုဂ္ဂိုလ်တွေကို ဒီမှာတတိပဋ္ဌာန်တရားဖြင့်မိမိကြည်ကြံအားထုတ်လို့ပေါင်းမြုပ်တော်မူတဲ့တရားဖြင့်ပြန်ပြီးတော့ကျေးဇူးဆက်တရားတွေပြသခဲ့တယ်။အဲလိုပြသခဲ့တော့အဲဒီကနေစပြီးတော့ဆရာတော်ဘုရားကြီးကတရားတွေပြသလိုက်တာနောက်ဆုံးရန်ကုန်မြို့တထေကြီးစာဦးသွင်ကနေပင့်ဝန်ကြီးချုပ်ဦးနုကနေပင့်ပြီးတော့ရန်ကုန်မြို့သာသနာရေးတံမှာပင့်ပြီးတော့ကိုးကွယ်လို့အဲ့ဒီနေရာကိုဗဟုထားပြီးတော့သာသနာပြုလိုက်တာဘုန်းကြီးတို့မြန်မာနိုင်ငံအတွင်းမှာ တရားရိပ်တာကွဲပေါင်း900ကျော်ရှိတယ်ဘယ်လောက်ရှိလဲ900ကျော်ရှိတယ်နိုင်ငံသားမှာဆိုရင်သီရိလင်္ကာနိုင်ငံဘင်္ဂလားဒေ့ရှ်နောက်ပြီးတော့ထိုင်းနိုင်ငံမှာဆိုတော့အများကြီးပဲထိုင်းနိုင်ငံမှာတရားတွေဆရာတော်ဘုရားကြီးရဲ့တရားတွေနဲ့ပြသနေတဲ့ဌာနတွေအများကြီးပဲရှိတယ်အဲဒီတော့အမေရိကန်အင်္ဂလန်စတဲ့နိုင်ငံများစွာမှာမာဇီဆရာတော်ဘုရားကြီးရဲ့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်း တခါရင်သာသနာပြုပေးလို့အဲ့ဒီမှာကျင့်စဉ်တိုင်းကျင့်ကြံအထုတဲ့ပုဂ္ဂိုလ်တွေမြောက်များစွာရှိတယ်။အဲ့ဒီမြောက်များစွာတွေကကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကျေးဇူးတော်ရှင်တောင်ပုလူဆရာတော်ဘုရားကြီးများနောက်ဆုံးခန္ဓာဝန်ချသွားတဲ့အချိန်ဒီဆရာတော်ဘုရားကြီးနှစ်ပါးဟာလည်းပဲဘုန်းကြီးတို့မြန်မာနိုင်ငံမှာယဟန္တာလူကြော်ကြားတော်မူတဲ့ဆရာတော်ကြီးနှစ်ပါးဖြစ်ပါတယ်။ဒီတတိပဋ္ဌာန်ကျင့်စဉ်ကိုကျင့်လာတဲ့ လက်ဆင့်ကမ်းတည်ဆောင်လာတဲ့တမိုင်းချောင်းလေးကိုဘုန်းကြီးတို့ယောဂီများဒါသိစေခြင်းလို့ဘယ်အရာပဲဖြစ်ဖြစ်ပေါ့မိမိတို့စီးပွားရေးလုပ်ငန်းပဲဖြစ်ဖြစ်တခြားလုပ်ငန်းပဲဖြစ်ဖြစ်မိမိတို့ဆောင်ရွက်မဲ့လုပ်ငန်းစဉ်ခိုင်မာဖို့လိုတယ်နိဥမာအပြင်စီးပွားရေးလုပ်မယ်ဒီပုဂ္ဂိုလ်နဲ့စီးပွားရေးဖက်ဆက်ပြီးတော့လုပ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တမိုင်းဟာကောင်းတဲ့တမိုင်းစဉ်ခိုင်မာဖို့လိုအပ်တယ် နောက်ပြီးတော့ဒီကုမ္ပဏီနဲ့မိမိတို့ဆက်ဆက်ပြီးလုပ်လို့မယ်ဆိုရင်ဒီကုမ္ပဏီရဲ့ကောင်းတဲ့တမိုင်းစဉ်ရှိဖို့လိုအပ်တယ်ဒီလိုမဟုတ်ဘဲနဲ့အဲ့ဒီကုမ္ပဏီနဲ့သွားပြီးဖက်ဆက်သွားလုပ်ရင်ဒုက္ခရောက်သွားမှာပေါ့မကြခင်ပျက်စီးသွားရင်ခက်သွားမှာပေါ့အဲ့ဒီလိုပဲတရားမှလည်းပဲဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်ကျင့်စဉ်ဟာမြတ်စွာဘုရားဟောခဲ့ပြီးတော့ဘုရားရှင်ရဲ့တပည့်တော်ကအစဉ်စဉ်ကနေပြီးတော့လက်ဆင့်ကမ်းတည်ဆောင်လာခဲ့ အဲလိုတည်ဆောင်လာခဲ့တဲ့ဒီတရားတွေကိုကိုယ်တိုင်လည်းကျင့်ပွားအခြားခြားလာလာသမျှအားလုံးကိုလည်းပဲရဟန်းရှင်လူများကိုလည်းညွှန်ကြားပြသတဲ့ဆရာတော်တွေကိုယ်တိုင်ကိုယ်တိုင်ဟာအားလုံးအရိယာပုဂ္ဂိုလ်တွေကြီးတယ်ပဲကြည်တန်းအစဉ်ကိုကြည်လိုက်နော်မြန်မာနိုင်ငံရောက်လာတဲ့ရှင်သောနာရှင်ဥဒ္ဒရာကိုကြည်လိုက်ပုထုဇဉ်လားယဟန္တာလားအဲ့ဒီကနေပုဂံကိုရောက်သွားတဲ့ရှင်အရဟံပုထုဇဉ်လားယဟန္တာလား အဲ့ဒီကနေအစဉ်အဆက်ဟိုမှာပကံဒီပဲရင်အဲ့ဒီကနေရွှေဘိုးဟောနမောဆရာတော်တီလုံးဆရာတော်ပုထုဇဉ်လားယဟန္တာလားယဟန္တာပုဂ္ဂိုလ်ကြီးတွေအရိယာပုဂ္ဂိုလ်ကြီးတွေအဲ့ဒီကနေပြီးတော့ဆက်လက်လဲအလေတော်ရဆရာတော်ကြီးဟောနောက်ပြီးတော့မင်းကုန်းစီတုံဆရာတော်ဘုရားကြီးဟောယဟန္တာပုဂ္ဂိုလ်တွေအဲ့ဒီကနေလက်ဆင့်ကမ်းပြီးတည်ဆောင်လာခဲ့တဲ့တောင်ပုလူဆရာတော်ကြီးမဟာစီဆရာတော်ကြီးဟောယဟန္တာပုဂ္ဂိုလ်တွေအစဉ်အဆက် အခုမိမိတို့အားထုတ်နေတဲ့တရားဟာအလွဲအမှားမရှိဘူးခိုင်မာတယ်ဆိုတာလေးကိုနည်းနည်းသဘောပေါက်ဖို့လိုပါတယ်အခုမှစပြီးတော့တီထွင်ပြီးဟောတဲ့တရားမဟုတ်ဘူးဒီအပ္ပမာဒဆိုတဲ့တတိပဋ္ဌာန်ကျင့်စဉ်တရားတကယ်ကိုအစင်းစင်းလက်ဆင့်ကံသဲဆောင်လာခဲ့တဲ့ပုဂ္ဂိုလ်တွေဟာတကယ်ကိုခိုင်မာတဲ့ပုဂ္ဂိုလ်တွေနောက်ဆုံးပရိယတ္တိမကျွမ်းကျင်တဲ့ပုဂ္ဂိုလ်တပါးမှမပါဘူး ပရိယတ်တိစာပေတွေကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကြီးတယ်ပဲကဲနောက်အဲ့ဒီဒီနှစ်ပါးကနေပြီးလက်ဆင့်ကမ်းပြီးတော့ပေးခဲ့တဲ့တပိတာဝကကြီးကြည့်လိုက်အောင်တောင်ပုလူဆရာတော်ကြီးမှလည်းတောင်ပုလူဆရာတော်ဘုရားရဲ့တပိတာဝကကြီးလက်ဆင့်ကမ်းပြီးတော့အခုဟောပြောညွှန်ပြနေတယ်ဘယ်ဆရာတော်ကြီးဆိုတာဘုန်းကြီးတို့တော့မသိဘူးမဟာစီဆရာတော်ဘုရားကြီးရဲ့သာသနာမှာတော့မဟာစီဆရာတော်ဘုရားကြီးရဲ့တပိတာဝကတွေကလက်ဆင့်ကမ်းပြီးတော့ ဒီသတိပဋ္ဌာန်ကျင့်စဉ်ကိုတခါလေကဘာအနှံ့ပြတ်သားပြီးတော့နေတဲ့ဆရာတော်ဘုရားကြီးတွေရှိတယ်။ကျွေတော်ကုန်းဆရာတော်ဘုရားကြီး။ချမ်းမြေ့ရိပ်သာဆရာတော်ဘုရားကြီး။တတ္တမရန်တိဆရာတော်ဘုရားကြီး။ဒီကနေ့ဟောဒီဓမ္မနန္ဒဝိဟာရဆရာတော်ဘုရားကြီး။ဓမ္မစီဆရာတော်ဘုရားကြီးရဲ့လက်ရင်တပည့်ကြီးတွေပဲ။ဒီဆရာတော်ဘုရားကြီးတွေကကဘာအရရကိုဒီတတိပဋ္ဌာန်ကျင့်စဉ်ကိုပဲ။ ကင်ထားပြီးတော့မူထားပြီးတော့တတိပဋ္ဌာန်ကျင့်စဉ်အတိုင်းဟောပြောနေတယ်။ဘာကြောင့်လဲဆိုတော့အကုန်လုံးကိုဒီဆရာတော်၄ပါးကိုတရားကြီးတို့အားလုံးသုံးသပ်ကြည့်လိုက်ကြသမှာဒီမှာဆရာတော်ဘုရားကြီးဥတိလနန္ဒဆိုတာဥတိလနန္ဒဘိဝန္တမြန်မာနိုင်ငံမှာဘိဝန္တဆိုတဲ့ပုဂ္ဂိုလ်ဟာအင်မတန်ရှားပါပါတယ်။ဒီဘိဝန္တဆိုတဲ့နောက်ကတတ်နိုင်ပြီဆိုရင်စတ္တပိတပုဂ္ဂိုလ်တွေပါ နောက်ပြီးတော့ရွှေတောင်ကုန်းဆရာတော်ဘုရားကြီးကြည်လိုက်ပါရှင်ပန္ဒိတာဘိဝန္တချမ်းမြေရိပ်သာဆရာတော်ဘုရားကြီးကိုကြည်လိုက်ပါအရှင်စနကာဘိဝန္တရွှေတတ္တမရံတိဆရာတော်ဘုရားကြီးကိုကြည်လိုက်ပါအရှင်ကုံဒလာဘိဝန္တတကယ့်မဟာစီဆရာတော်ဘုရားကြီးထံကနေပြီးတော့ဒီတတိပဋ္ဌာန်ကျင့်စဉ်ကိုကိုယ်တိုင်လည်းပဲပေါင်းမြောက်အောင်ကျင့်ကြံအားထုတ်ပြီးတော့ အဲ့ဒီကိုယ်တိုင်ကျင့်တဲ့ကိုထွေတရားတွေကိုအလုံးလန်လာသမျှပြိတ္တတွေကိုမြန်မာနိုင်ငံနဲ့သာမကကမ္ဘာနိုင်ငံအရရအသီးသီးကိုလက်ပတ်ပြီးတော့သာသနာပြုတော်မူကြတဲ့ဒီဆရာတော်ဘုရားများရဲ့ဂုဏ်ရည်တွေကို ပြန်ကြည့်လိုက်ရင်အမှားပါတစ်ခုမှမရှိဘူး။ဒါကြောင့်မို့မိမိတို့ဒီနေ့အားထုတ်မဲ့ဒီတတိပဋ္ဌာန်တရားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းဟောကြားပြီးတော့အဲ့ဒီကနေလက်ဆင့်ကမ်းပြီးတပြည့်အစဉ်စဉ် တာဝကအဆင့်ဆင့်လက်ဆင့်ကမ်းတည်ဆောင်လာခဲ့တာဒီကနေ့ဒီအချိန်ထိအောင်ဘုန်းကြီးတို့ရဲ့လက်ထဲရောက်သည့်ထိအောင်ဒီသတိပဋ္ဌာန်ကျင့်စဉ်ဟာဒီကျင့်စဉ်အတိုင်းကျင့်ကြံအားထုတ်လို့အလွဲမှမရှိဘူးဒီကျင့်စဉ်အတိုင်းတကယ်ကျင့်ကြံအားထုတ်သွားရင်အဲ့ဒီအားထုတ်သွားတဲ့ပုဂ္ဂိုလ်စိတ်ဆင်းရဲရောမကင်းနိုင်ဘူးလားကိုယ်ဆင်းရဲရောမကင်းနိုင်ဘူးလားဟောခန္ဓာအပယ်ဆင်းရဲရောမကင်းနိုင်ဘူးလား ခန္ဓာဆင်းရဲတန်တရာဆင်းရဲရောမကင်းနိုင်ဘူးလားတကယ်ကျင့်ပါတကယ်အလုပ်လုပ်ပါတကယ်ကင်းနိုင်ပါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းပဲသူဟောတဲ့ဒီတတိပဌာနာတုတ်တန်ကြီးကိုအပိုင်း၃ပိုင်းခွဲပြီးဟောပေးတယ်ဘယ်နှပိုင်းဟောပေးလဲပထမပိုင်းအနေအားဖြင့်တရားကိုကြည်ညာချက်ပေးပြီးဟောခဲ့တယ်ပထမပိုင်း တရားကိုကြည်ညာပြီးဟောခဲ့တယ်ဒုတိယအလယ်ပိုင်းမှာကျင့်စဉ်တွေဟောခဲ့တယ်အလယ်ပိုင်းမှာဗာတွေဟောခဲ့တယ်ကျင့်စဉ်တွေဟောခဲ့တယ်အဆုံးပိုင်းမှာကြတော့ရဲရဲတောက်အမခံချက်ပေးပြီးတော့ငါဖျားဟောတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်ကိုသာ လိုက်နာပြီးတော့ရိုးရိုးသေးသေးကျင့်ကြံအားထုတ်ရင် အလွန်ကြာမှခုနှစ်နှစ်ပါကွာတရားရဖို့အတွက်အလွန်ကြာရင်ဘယ်နှစ်နှစ်တယ်လဲ ဒါဉာဏ်လေးတဲ့ပုဂ္ဂိုလ်များအတွက်ပြောတာအလင်းအလတ်ဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်လပဲအာထုတ်กว่าတဲ့ဘယ်နှလတဲ့လဲခုနှစ်လပဲအာထုတ်တယ်ဒီတဲ့ဉာဏ်ထင့်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်ပဲအာထုတ်တော့ယဟန္တာဖြစ်နိုင်တယ်ခန္ဓာဆင်းရဲတန္တရာဆင်းရဲလုံးဝလွတ်နိုင်တယ်ဘယ်နှရက်အာထုတ်တယ်လဲ အဲ့ဒီလိုရဲရဲအာမခံပြီးဟောတဲ့တုတ်တန်ဟာကြမ်းကံပေါင်းများစွာပိဋကသုံးပုံကိုလှန့်ရှားကြဒီတုတ်တတုတ်ပဲရှိတယ်မြတ်စွာဘုရားရဲရဲကြီးအာမခံပြီးပြီးဟောခဲ့တာဒါကြောင့်မို့ဘုန်းကြီးတို့ကလည်းပဲဒီသတိပဋ္ဌာန်တရားတကယ်ကိုမြတ်စွာဘုရားကိုယ်တိုင်အာမခံချက်ရဲရဲပြီးပြီးဟောခဲ့တယ်ဒီဟောခဲ့တဲ့သတိပဋ္ဌာန်တရားကိုလိုက်နာပြီးတော့ကိုယ်တိုင်ကျင့်သုံးပြီးတော့ကိုယ်တိုင်လာလာသမျှပြိတ္တတွေကိုလမ်းညွှန်ပေးတဲ့ အားလုံးယဟန်တော်တန်ဃာတော်တွေတမိုင်းစဉ်ကို ကြည့်လိုက်ရင်လည်းအားလုံးဟာကိလေသာကင်းတော်မူတဲ့ပုဂ္ဂိုလ်တွေကြီးတယ်ပဲ။ဒါကြောင့်မို့ဒီတတိပဌံတရားတကယ်တမ်းသာပေါ်ပေါ်မြောင်မြောင်အားထုတ်ရင်တကယ်အဲ့ဒီခန္ဓာဆင်းရဲတန်ត្រာဆင်းရဲဒီအောင်မကင်းနိုင်ဘူးလားဗျာ။ဒါကြောင့်မို့ဒီကနေ့တော့ဘုန်းကြီးတို့ယောဂီများကိုဒီကနေ့တတိပဌံရဲ့ဒါတမိုင်းစဉ်လေးကိုပဲဘုန်းကြီးဒီနေ့ပြောပြမယ်။ဟုတ်တယ်မလား။ နောက်ရက်တွေကြာရင်ဘုန်းကြီးအပိုင်း၃ပိုင်းတည်းကအလယ်ပိုင်းကျင့်စဉ်ကိုစပြီးဟောမယ်။ဒါကိုဟောမှလေ။တရားအထုတ်တယ်ဆိုတာဒီတရားအထုတ်နည်းကိုပိုင်ပိုင်နိုင်နိုင်သဘောမပေါက်ဖဲနဲ့အထုတ်လို့ရပါမလား။တတိပ္ပံတရားအထုတ်ပုံကိုဘုန်းကြီးပိုင်ပိုင်နိုင်နိုင်အထုတ်နိုင်အောင်ဘုန်းကြီးဟောပေးမယ် ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးဟာဘုန်းကြီးကိုဓမ္မကတိကအဖြစ်သင်မပေးခဲ့ဘူးကမ္မထမ်းဆရာအဖြစ်သင်ပေးခဲ့တယ်ဆရာတော်ဘုရားကြီးကဘုန်းကြီးကဓမ္မကတိကနေလက်ဓမ္မကတိကလုပ်ဖို့အတွက်စီရင်ပေးမလို့အဲ့ဒီတော့စီရင်ပေးမလို့ဆိုတော့ဘုန်းကြီးကဆရာတော်ဘုရားကြီးရဲ့ဥပဋ္ဌကဆရာတော်ဘုရားကြီးရဲ့အနိကအလုတ်ကျွေးပြုစုခဲ့တဲ့ပုဂ္ဂိုလ်ပါ ဆရာတော်ဘုရားကြီးရဲ့ကြွတဲ့ခရီးစဉ်တွေမှာပြည်တွင်းခရီးစဉ်တွေမှာဘုန်းကြီးနောက်တော်ဘာကလိုက်ပြီးတော့ဆရာတော်ဘုရားကြီးကိုပြုစုပေးနေတဲ့အနိကပုဂ္ဂိုလ်ပါအဲ့လိုဆိုတော့ဘုန်းကြီးဘာပဲလုပ်လို့ဆရာတော်ဘုရားကြီးကိုလျှောက်ထားပါတယ်တပည့်တော်ဘုရားဓမ္မဂရိကအဖွဲ့တိုးချဲ့ပြီးဖွဲ့နေလို့တပည့်တော်ဓမ္မဂရိကအဖွဲ့တဲ့လိုက်မလို့ဘုရားလျှောက်တယ်အဲ့လိုလျှောက်တော့ဆရာတော်ဘုရားကြီးကဓမ္မဂတိက ပေါ်ပါတယ် ကဲဓမ္မဂရိက ပေါ်သလားမပေါ်ဘူးလားကဲရန်ဒီအမေရိကန်နိုင်ငံကိုလာကြွနေတာကဓမ္မဂရိကတွေအများကြီးပဲကမ္မထမ်းဆရာတော်နေတယ်ဟုတ်တယ်မဟုတ်လားကမ္မထမ်းဆရာအတော်နေတယ်နော်ကြွတဲ့ပုံကိုယ်တွေမှာဓမ္မဂရိကပဲများတယ်မြန်မာနိုင်ငံမှာလည်းဓမ္မဂရိကတွေဘုန်းကြီးတို့ရက်ွက်တန်ရက်ွက်တိုင်းမှာကြည့်လိုက်အဲ့ဒီမှာပိုစတာလေးတွေချိတ်ထားတာဒီဓမ္မဂရိကတွေပြည့်လို့ပုံတော်လေးတွေနဲ့လေဒါပေမဲ့ကမ္မထမ်းဘုန်းကြီးကြနေတယ် ဒါကြောင့်ဆရာတော်ဘုရားကြီးကဓမ္မဂတိက ပေါ်ပါတယ်တဲ့ကမ္မထံဘုန်းကြီးကရှားတယ်ဥစဉ်နဲ့ကမ္မထံတရားကို ပြတာအောင်သေချာလေးတင်ပေးမယ်ဆိုပြီးတော့ဘုန်းကြီးကမာစီဆရာတော်ဘုရားကြီးကိုယ်တိုင်ဒီတရားစစ်ပုံစစ်နီးကစမေပုံမေနီးကစဘုန်းကြီးကို သင်ကြားပေးထားတာပါဆရာတော်ဘုရားကြီးဟာဓမ္မဂတိကတပါမဖြစ်စေချင်ပါဘူးကမ္မထံဆရာအကောင်တယောက်ပဲဖြစ်စေချင်တယ်ဆိုပြီးတော့ ဘုန်းကြီးကိုကမ္မထမ်းဆရာဖြစ်ဖို့ပဲသင်ကြားပေးပြီးတော့ဘုန်းကြီးရဲ့သက်တော်30အရွယ်မှာမဟာစီသာသနာရိပ်သာကြီးယောဂီပေါင်းအဲ့ဒီချိန်ကတာမန်အချိန်မှတောင်ယောဂီပေါင်း400ကျော်ရှိပါတယ်ဆရာတော်ဘုရားကြီးသက်တော်တင်ရှားရှိစဉ်ကတကယ်တင်းညာရာသီရောက်ပြီဆိုရင်၄9000ရှိပါတယ်အဲ့ဒီလောက်များပြားပါတယ်အဲ့ဒီမှာဘုန်းကြီးကိုဆရာတော်ဘုရားကြီးကကမ္မထမ်းဆရာအဖြစ်နဲ့ ရဟန်းဝါငငယ်လေးရှိသေးတဲ့အချိန်မှာဘုန်းကြီးကိုကမ္မထမ်းဆရာဖြစ်နေခန့်အပ်ပြီးတော့ညွှန်ကြားပေးတာပါဒါကြောင့်မို့ဘုန်းကြီးကအခုတတိပဋ္ဌာန်အပိုင်း၃ပိုင်းတွေကနေပြီးတော့မနေ့ဖန်ကစပြီးတော့ကျင့်စဉ်အပိုင်းကိုဟောမယ်ကျင့်စဉ်အပိုင်းဟောပြီးတဲ့အခါကျတော့ပထမပိုင်းဖြစ်တဲ့ရနိုင်တဲ့အကျိုးတရားတွေကိုပြန်ဟောမယ် ရနိုင်တဲ့အကျိုးတရားတွေကိုဘုန်းကြီးရက်ကလေးက9ရက်ဆိုတော့9ရက်တွင်းလေးကိုပဲဘုန်းကြီးတော့ခြုံငုံပြီးတော့ဟောသွားမယ်ရနိုင်တဲ့အကျိုးတရားကိုဟောပြီးနောက်ဆုံးမြတ်စွာဘုရားရဲရဲတောက်အာမခံခဲ့တဲ့ဘုန်းကြီးတို့ဒီမှာ9နှစ်9လ9ရက်အတွင်းမှာငါဘုရားဟောတဲ့တရားကိုဒီတိုင်းအားထုတ်ရင်ဒီလိုဖြစ်မယ်ဆိုတာကိုအာမခံချက်လေးပေးတာကိုဘုန်းကြီးဟောပြမယ်အဲ့တော့အပိုင်းဘယ်နှပိုင်းလဲ ၃ပိုင်းဒီ၃ပိုင်းလေးကိုဘုန်းကြီးဒီနေ့ဒီတရားပတ်မှာဘုန်းကြီးဆုံးအောင်ဟောပေးသွားမယ်နော်ဒါကြောင့်မို့ဒီကနေ့တော့ဒီတတိပဋ္ဌာန်ရဲ့တမိုင်းစဉ်လေးနဲ့ပဲဒီနေ့တရားသင်အောင်နော်ဒါကြောင့်ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောတော်မူခဲ့တဲ့လမ်းစဉ်အတိုင်းတတိပဋ္ဌာန်တရားတွေကိုမိမိတို့ရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်ကြခြင်းအပြင် မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဆုတောင်းမြဝေအောင်နော်ဘုန်းကြီးတို့ဒါရန်ကုန်မြို့မှာဘုန်းကြီးလှုပ်ပေးတဲ့အစီအစဉ်တိုင်းလေးလှုပ်ပေးမယ်ဘုန်းကြီးချပေးမယ်နော်ဤသို့ပြုရာမြတ်ပုံညာကြောင့် ချမ်းမြအေးကြည်ဘေးမဲ့မြည်သည် ရွှေပြည်ထုတ်ချောင်လမ်းမကောက်ဖဲရောက်ရပါလို့ထိုးထိုးဘဝကျင်လေရလေဒုက္ခပိတံ ယမံအပေါင်းမကောင်းဟုသမျှမတွေးရပေမကောင်းဟုသမျှမကြားရပေတဗ္ဗဣစ္ဆာမင်္ဂလာကိုရွေကာတာတိုင်း ရစေတော်ယနေ့ယခုပြူပြူသမျှမြတ်ဘာကကိုမိဘဆရာမျိုးတဟာနှင့်ကိုမှဆောင်ကြံကိုဆောင်နှကံ အရင်စ၍ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြဝေနေရတို့ရကြပါစေပေငါဝေသည် မြာထွေတာဓုခေါ်စေတော်အမြာအမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြာ အမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု ရားဆင်မျက်နာကိုမေတ္တာလေးပွားလိုက်ကြအောင်ဆိုနော်ဘုန်းကြီးရှေ့ကနေတိုင်ပေးမယ်နောက်ကလိုက်ပြီးတော့ဆိုပြီးပွားရအောင်အရာစေမျက်နာနေအလုံးတတဝါတွေဘေးရန်ကင်းကြပါစေဘေး စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုမိမိတို့ ရွယ်ဆောင်နိုင်ကြပါစေအယံစေမျက်နှာနီအာလုံးတတဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကိုစိတ်နှဖျားချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေဘုရားဆေမျက်နှာနေ အာလုံးတတဝါတွေပြေရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့် မိမိတို့ခန္ဓာဝန်ကို ရွှဲဆောင်နိုင်ကြပါစေသာဓုသာဓုအာအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်တတိပဋ္ဌာန်ဒေသနာတော်မှာလာတဲ့အတိုင်းလိုက်နာကျင့်သုံးနိုင်ကြပြီလျင် ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဆရာတော်ဘုရားများနဲ့လက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။